သာသနာတော်နှစ်2569ခုနှစ်ကောဇာတိကရီ1385ခုနှစ်ကဆုံလပြည့်ကျော်3ရက်ခရစ်နှစ်2023မေလ21ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆကရာမင်တိုမြို့သာသနာ့ဂုံကြီးကျောင်းတိုက် အတွင်းမှာမဟာသတိပဋ္ဌာန်ဝိပဿနာ3ရက်တရားစခန်းပွဲ၌ ရိုးရိုးသေးသေးရှုပွားအားထုတ်ကြတဲ့ယောဂီသူတော်စင်များကိုဒီဓမ္မဒါနအမတဒါနနေအားဖြင့်ယနေ့ဟောကြားမယ့်တရားကဣရိယပဌာပိုင်းရဲ့ကိစ္ဆံတော်ဝါကိစ္ဆံမိတိဆိုတဲ့သွားခြင်းဣရိယာပုတ်ရဲ့အကျိုးတရားများကိုဘုန်းကြီးဒီနေ့ တရားအလူပေးလူမှာဖြစ်ပါတယ်မနေ့ကဘုန်းကြီးတို့ယောဂီများကိုဣရိယာပဌာပိုင်းဖြစ်တဲ့ဣရိယာပု၄ပါးရှုမှတ်ပုံကိုနံပါတ်1ကိစ္ဆံတောဝါကိစ္ဆာမိတိပဇာနာတိကိစ္ဆံတောဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစဉ်မူလီ ကိစ္ဆာမိတိသွားသည်ဟူ၍ပဇာနာတိတိဝါတိအောင်ရှုသွားတဲ့ဣရိယာပုတ်ကလေးကိုရှုမှတ်ပုံကိုမနေ့ကဘုန်းကြီးတို့ယောဂီများကိုဟောကြားပေးခဲ့သွားတယ်သွားတယ်လို့ရှုမှတ်လို့လည်းရပါတယ်ပါဠိတော်အတိုင်းပေါ့ဘုရားကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိသွားရင်သွားမှန်သိဆိုတဲ့အတိုင်း သွားတယ်သွားတယ်လို့သိသွားလို့ရသို့တော်လည်းပဲအဲ့ဒီလိုဆိုတော့သိပြီးတော့စိတ်အာယုံကမထိရဘူးဒါကြောင့်ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးကကလေးရောလူကြီးရော အားလုံးရှုမှတ်နိုင်အောင်ရှုမှတ်တာညာခြေလမ်းကိုင်းမှာညာလမ်းတယ်လို့ရှုဘယ်ခြေလမ်းကိုင်းမှာဘယ်လမ်းတယ်လို့ရှုဆိုတော့အဲ့ဒီလိုဆိုတော့ရှုမှတ်တဲ့ပုဂ္ဂိုလ်ကရှုမှတ်တတ်သွားပြီ အဲ့ဒီတလန်းကိုတစ်ချက်မှတစ်ချက်မှနှုံလေးနဲ့ပဲယောဂီပုဂ္ဂိုလ်ဟာစပြီးအတုစမှရှုရအထူးအားဖြင့်အသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်များဟာဒီတစ်ချက်မှလေးလောက်ပဲသင်လျော်ပါတယ်တလန်းကိုတစ်ချက်မှမိမိပုံမှန်သွားနေတဲ့ခြေလမ်းတိုင်းပုံမှန်သတိလေးကပ်ပြီးတော့သွားတယ်သွားတယ်လူပဲရှုရှုညာလန်းတယ်ပဲလန်းတယ်လူပဲရှုရှုချွတ်မှသွားပါ ရှုမှတ်သွားခြင်းအပြင်ဘုန်းကြီးတို့မနေ့ကဘုန်းကြီးပြောခဲ့ပြီလေမဂ္ဂင်၈ပါးကိုပွားနေတာပဲမှတ်ချက်တိုင်းမှတ်ချက်တိုင်းမဂ္ဂင်တရားတွေပွားနေဒါကြောင့်တစ်ချက်မှတ်တာနဲ့တကုသိုလ်တစ်ချက်မှတ်တာနဲ့တကုသိုလ်ပဲမှတ်ချက်တိုင်းမှတ်ချက်တိုင်းကုသိုလ်စိတ်ကြည်တဲ့ဖြစ်ဒီတစ်ချက်မှတ်ကို နိုင်နေလာတဲ့ပုဂ္ဂိုလ်ဟာတစ်ချက်မှတ်လေးတူမှပို့ပြီးတော့တိလာအောင် မိမိရဲ့ခန္ဓာမှာဖောက်ပြန်နေတဲ့ခန္ဓာကြီးရဲ့ဖောက်ပြန်နေတဲ့သဘောတွေကိုပိုသိလာအောင်ကြွားကြိုက်ကလေးမှာကြွားတယ်ခြားကြိုက်ကလေးမှာခြားတယ်ဆိုပြီးနှစ်ချက်မှမှတ်ကြည့်သူ့ကိုနိုင်နိုင်နေနေနဲ့ဒီပုံမှာမှတ်စိတ်ကလေးမြဲပြီးတော့မှတ်နိုင်နေပြီဆိုရင်သုံးချက်မှတ်လေးတို့မှကြွားတယ်လှမ်းတယ်ခြားတယ်ကြွားကြိုက်ကလေးမှာကြွားတယ်လို့ရှုမှတ်တာလေးနဲ့တစ်ချက်တည်းခြားပြီစီ။ လမ်းခိုက်ကလေးမှာလမ်းတယ်လို့မှတ်တာလေးနဲ့တစ်ထပ်တည်းကြပြီစေခြားခိုက်ကလေးမှာခြားတယ်လို့မှတ်တာလေးနဲ့တစ်ထပ်တည်းကြပြီစေအဲ့ဒီအာယုံမစိတ်လေးတစ်ထပ်တည်းကြနေပြီဆိုရင် တခြားစိတ်ကြားစိတ်တွေဘာစိတ်မှဝင်လို့မရမစိတ်ကလေးကြီးတယ်မြင်နေလေမစိတ်ကြီးတယ်ပဲတင်စင်တန်းနဲ့ဖြစ်နေလိမ့်မယ်မကောင်းတဲ့အကုသိုလ်စိတ်တွေဘာစိတ်မှမဝင်လာနိုင်တော့ ကုသိုလ်စေကြီးတဲ့အဲ့ဒီမှာကြည်လန်းတိုင်းကြည်လန်းတိုင်းပုံမှာအဲ့ဒီလောက်တင်လားဆိုတော့ဒီနိဗ္ဗာန်တရားတွေကင်းလို့အာယုံမှစိတ်မြဲသွားပြီဆိုတဲ့အခါကလည်းကြာသူ့ရဲ့တဘာဝလေးတွေပါအကုန်လုံးသိလာတယ်ပထမတော့ခြေထောက်ဆိုတဲ့ပညာတရံကြီးထင်းနေတာပဲအဲ့ဒီပညာတရံကြီးဟာတရားမဟုတ်ဘူးလေ သူ့ကိုပဲဓက္ခဓက္ခဓက္ခဓက္ခရှုရအဲ့ဒီလိုအမည်နာမလေးနဲ့တက်ပြီးရှုနေတာဟာတစ္ဆာပညာလို့ခေါ်တယ်အဲ့ဒီဟာလေးမပါရင်စိတ်ကအဲ့ဒီပုံအဲ့ဒီကိုပို့ပြီးတော့မရောက်နိုင် အမည်နာမလေးတက်ပေးလိုက်တဲ့အခါကလည်းကြတော့မှအဲ့ဒီမှာစိတ်ကအဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာစီပြီးရှုစိတ်ကြီးရောက်သွားအဲ့ဒီလိုရှုစိတ်ကလေးရောက်တဲ့အခါမှာဒီပေါ်မှာထက်ခါထက်ခါထက်ခါထက်ခါ ရှုစိတ်လေးရောက်နေပြီဆိုတဲ့အခါကာလကြတော့စောစောကခြေထောက်ဆိုတဲ့ပုံတရံကြီးပုံမှန်တရံကြီးပြောက်သွားအဲ့ဒီပုံမှန်တရံပြောက်ပြီးတော့ဒီရွေပြီးဒီရွေရွေ့နေတဲ့သဘောလေးကိုပဲသိတယ်ပေါ်ရင်ပေါ်လာတဲ့သဘောလေးရင်လေးလာတဲ့သဘောတွေသိတယ်တင်းရင်တင်းသွားတဲ့သဘောတောင်းရင်တောင်းသွားတဲ့သဘောဒီသဘောလေးတွေတိုက်သိလာခြေထောက်ဆိုတဲ့ပညာတရံပြောက် အဲ့ဒီမှာပရမတ်သဘောလေးပဲတွေ့တာသဘောဆိုတာတရားပဲတရားဆိုတာသဘောပဲသဘောဆိုတာတရားပဲသဘောကိုတွေ့နေရင်တရားတွေ့နေတာသဘောလေးကိုသိနေရင်တရားသိနေပြီဘာတရားတွေသိတာလဲဆိုတော့ယုတ်တရားနဲ့နတရားပေါ့တောင်းလာတဲ့သဘောတင်းလာတဲ့သဘောရွေ့နေတဲ့သဘောဟာဒါဝါယောဓာတ်တွေပဲအဲ့ဒီဝါယောဓာတ်ကယုတ်တရားပဲ သိသိနေတဲ့စိတ်လေးကနတ်တရားပဲအဲဒီမှာကြွားကိုက်မှလည်းယုံနဲ့နာမယ်လှမ်းကိုက်မှလည်းယုံနဲ့နာမယ်ခြားကိုက်မှလည်းယုံနဲ့နာအဲဒီလိုအမှန်တဘာဝကိုသိအောင်ဈဉာဏ်ကရှုရတယ်ဈဉာဏ်လျှောက်တယ်ဆိုတာအညောင်းပြေလေးလျှောက်ခိုင်းနေတာမဟုတ်ဘူးလမ်းလျှောက်တာနဲ့ဈဉာဏ်လျှောက်တာမတူဘူးအိဗေချင်းလည်းမတူဘူး လမ်းလျှောက်တယ်ဆိုတာအညောင်းပြီဈဉဏ်လျှောက်တယ်ဆိုတာတမာရီဖြစ်ဖို့ဉာဏ်ဖြစ်ဖို့ရည်ရွယ်ချက်ချင်းမတူဘူးလမ်းလျှောက်တယ်ဆိုတာဟိုကြည့်ဒီကြည့်လျှောက်တယ်ဈဉဏ်လျှောက်တယ်ဆိုတာမျက်လောချက်လျှောက်လမ်းလျှောက်တယ်ဆိုတာစကားပြောရင်ပြောသွားမယ်ဈဉဏ်လျှောက်တယ်ဆိုတာအမှတ်တရနဲ့လျှောက်အဲဒီလိုယောဂီပုဂ္ဂိုလ်က လျှောက်တဲ့အခါကလမှာတကယ်ကိုအမှန်တဘာဝတွေကိုသိအောင်ဈဉဏ်ကနေပြီးတော့ဒီယုတ်တရားနံတရားတွေသိလာအဲ့ဒီယုတ်တရားနံတရားတွေကနေပြီးတော့တဆင့်တက်ပြီးတော့ခြေလန်းတိုင်းခြေလန်းတိုင်းရဲ့ဖြစ်ပြီးပြတ်သွားပုံလေးတွေပထမတော့ဘုန်းကြီးတို့ယောဂီများဒီမှာညာလန်းတယ်ဆိုရင်ညာလန်းတာသိတာဘယ်လန်းတယ်ဆိုဘယ်လန်းတာသိတာဒါတော့ပဲသိတယ်ဆက်ကဆက်ကမှတ်ကြည့်ပါ ရှုစိတ်ကဘယ်မှမရောက်တော့ဘူးဒီညာလန်းဘယ်လန်းပုံမှာပဲရှုစိတ်ကလေးမြဲနေပြီဆိုတဲ့ပုဂ္ဂိုလ်ကြတော့မှတ်စိတ်ကခြေလန်းအစကနေပြီးတော့ခြေလန်းဆုံးသွားသည်တရားညာခြေလန်းအစကနေညာခြေလန်းဆုံးသွားတယ်ဘယ်ခြေလန်းအစကနေဘယ်ခြေလန်းဆုံးသွားတယ်မှတ်စိတ်ကလေးကအစနဲ့ဆုံးစနဲ့ဆုံးအဲ့ဒီပုံမှာတခါတည်းကပ်ပါနေပြီဆိုတဲ့အခါကလာကြတော့ခြေတလန်းပြတ်ဆုံးသွားလိုက်နောက်တလန်းအသစ်ဖြစ်လိုက် နောက်တလန်းဆုံးသွားလိုက်နောက်တလန်းအသစ်ဖြစ်လိုက်ဒါကြောင့်ကျေးဇူးတော်ရှင်တောင်မြုပ်မဟာကဏ္ဍယုံဆရာတော်ဘုရားကြီးကပထမခြေလှမ်းယုံနဲ့တန်းတို့လှမ်းဒုတိယမရှိကြဘူးပထမခြေလှမ်းတွေဟာဒုတိယခြေလှမ်းစလိုက်တာနဲ့ဟိုပထမခြေလှမ်းမရှိတော့ဖြစ်သွားဒုတိယခြေလှမ်းယုံနဲ့တန်းတို့လှမ်းတတ္တရာမရှိကြဘူးဒုတိယခြေလှမ်းနေလှမ်းလိုက်တတ္တရာခြေလှမ်း အဲဒုတိယခြေလမ်းတွေကတတိယခြေလမ်းလေးစလိုက်တာနဲ့ဒုတိယခြေလမ်းတွေမရှိတော့ဘူးခြေလမ်းတိုင်းခြေလမ်းတိုင်းဟာတလမ်းဖြစ်လိုက်ပြက်သွားလိုက်နောက်တလမ်းသစ်ဖြစ်လိုက်ပြက်သွားလိုက်နောက်တလမ်းသစ်ဖြစ်လိုက်ပြက်သွားလိုက်နဲ့အဲ့ဒီဈဉ္ဉံရှုမှတ်နေရင်နဲ့ဖြစ်ပြဉဏ်တွေရောမပေါ်နိုင်ဘူးလားတေချာရှုကြည့်နော်တေချာဘုန်းကြီးတို့မနေ့ကပြောခဲ့ပြီသွားတာသွားမှန်းသည်တေတေချာချာ မြင်အောင်ကြည့်ပဂရိမျက်စိနဲ့လားဉာဏ်မျက်စိနဲ့လားဉာဏ်မျက်စိနဲ့ပါအေးသိချမ်းမြင်အောင်ကြည့်သိချမ်းမြင်ပြီဆိုရင်ဒီမှာတကယ်ကိုဈဉဏ်မှာဖြစ်ဖြစ်ဒီမြင်နေတယ်ကြွားတဲ့အခါမှာလဲကြွပြီးရင်ကြွားတာလေးတကြောဆုံးသွားတာနဲ့ပြတ်သွားလမ်းမှုလေးစပြီလမ်းမယ်လမ်းတယ်လို့ရှုလိုက်တယ်လမ်းမှုလေးဆုံးသွားပြီးပြတ်သွားပြီနောက်တစ်ခါချမှုလေးတစ်ဖြစ်ချတယ်လို့ရှုလိုက်တယ်ချတာလေးဆုံးသွားပြီးပြတ်သွားပြီနောက်တစ်ခါကြွားမှုလေးတစ်ဖြစ် အဲ့ဒီမှာတကူပြက်လိုက်တကူပြက်လိုက်တကူပြက်လိုက်တကူပြက်လိုက်တကူပြက်လိုက်တကူပြက်လိုက်နေအဲ့ဒီမှာဈဉ်ညံသွားရင်းနဲ့တကယ်ကိုဖြစ်ပြက်ညံနေဖြစ်ပေါ်ပြီးတော့လာနေမယ်ဒါဖြစ်ပြက်တွေကိုမြင်နေပြီဆိုရင်ဒါဝိပဿနာဉာဏ်နေဖြစ်နေတာပဲဖြစ်ပြက်တွေရတယ်မြတ်စွာဘုရားကတပ်ပိသင်္ခါရအနိစ္စမြဲတယ်ဟောသလားမမြဲဘူးဟောသလား မြဲပါဘူးအခုယောဂီကရှုနေရင်နဲ့မြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာတွေ့ပါဘူးဘုရားဟောတဲ့ကိုယ်လေးနဲ့ကန့်ညီသလားမကန့်ညီဘူးလားကန့်ညီပါတယ်ဘုရားဟောတဲ့ကိုယ်လေးနဲ့ကန့်ညီနေပြီမိမိအားထုတ်နေတဲ့တရားဟာတကယ်မြတ်စွာဘုရားဟောထားတဲ့တရားစစ်တရားမှန်နေပဲဆိုတာကိုကိုယ်တိုင်လက်ခံနိုင်ပါမိမိတို့ကိုယ်ဝင်အားထားရဖြစ်တဲ့မြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တော်မူရဲဆိုတာမှန်တယ် အခုမိမိအားထုတ်နေတဲ့တရားတွေဟာမြတ်စွာဘုရားဟောခဲ့တဲ့တရားတွေဆိုတာမှန်တယ်။ဘာကြောင့်ဒီလိုဆုံးဖြတ်နိုင်တာလဲ။ဘုရားဟောတဲ့တရားနဲ့ကိုကိုရိအားထုတ်လိုက်တဲ့အခါကိုရိနဲ့ကိုရိကိုယ့်ရဲ့ဉာဏ်တွေးနဲ့ကဲ့ညီနေတဲ့အခါကလာကြတော့ဩမိမိတွေးနေတဲ့မိမိအားထုတ်နေတဲ့တရားတွေဟာတကယ်ဘုရားဟောအစစ်မှန်တရားတွေပဲဆိုတော့ကိုယ်တိုင်ဓာတ်တိအနေအချင်းဘုရားပေါ်မှာယုံကြည်မှုတွေပိုပြီးအားကောင်းလာ အဲ့ဒီလိုသိမြင်လာပြီဆိုရင်တရားပေါ်မှာယုံကြည်မှုတွေအားကောင်းလာမိမိပေါ်မှာတရားပေးတဲ့ဆရာသမားပေါ်မှာယုံကြည်မှုတွေအားကောင်းလာတယ်တရားတရားတွေထက်တာလားတုံးသွားတာလားတရားတရားတွေထက်လာတရားတွေ့လာတဲ့ပုဂ္ဂိုလ်ကတရားတရားတွေတင့်ထက်တယ်မိမိပေါ်မှာတရားပေးနေတဲ့ဆရာသမားကိုဘယ်လိုကျေးဇူးဆက်ရမှန်းမသိလောက်အောင်ဖြစ်လာဒီတရားမျိုးတွေအခုမှငါတွေ့ရပြီ ဒီဆရာသမားနဲ့တွေ့မှအခုဖြစ်ဖြစ်ဒီမြင်နေပြီတရားတွေတွေ့နေပြီဒါဟာဘုန်းကြီးတို့ယောဂီများရှုမှတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီတိုင်းတွေ့ရဒါတွေကြော်ပြီးတော့ဟိုဘက်မှာဖြစ်ဖြစ်ဒီဆုံးသွားတယ်ဆိုတာမဖြစ်နိုင်ဘူးဘလို့မှမဖြစ်နိုင်ဉာဏ်စဉ်ဆိုတဲ့အတိုင်းဉာဏ်ဟာ အစဉ်တိုင်းတက်အဲ့ဒီလိုအစဉ်တိုင်းတက်သွားပြီးတော့မှသူဟာသူဉာဏ်နေဆုံးသွားမှ မဉ္ဇဏ်ပူဉ္ဇဏ်နိဗ္ဗာန်ဆိုတာဖြစ်တယ်။ဒါကြောင့်မို့ဒီအောက်ပိုင်းဉာဏ်တွေကိုဘာမှမဖြစ်ခဲ့ပဲနဲ့အပေါ်ပိုင်းကြမှာသွားပြီးတော့ချုပ်သွားတယ်ငြိမ့်သွားတယ်သို့မဟုတ်ပြတ်သွားတယ်ဖြစ်မှုပြမှုတွေလုံးဝပြတ်စဲရက်စဲသွားပြီဆိုတာမဖြစ်နိုင်ဘူး။ဒါကြောင့်ဒီလိုဉာဏ်လေးတွေဟာစပြီးတော့ဒီထိုင်မဲ့ရှုရှုရက်ပဲရှုရှုဈဉာဏ်ပဲရှုရှုနောက်ဆုံးအေးရဘုံမှာလျောင်းဆက်ရင်းနဲ့ပဲရှုရှု ဒီတိုင်းပဲအခုဘုန်းကြီးပြောတဲ့အတိုင်းပဲသိသွားဈဉ္ညာမှာ တွေ့တယ်လို့ပဲယုတ်သဘောနံသဘောတွေတွေ့လိမ့်မယ်အဖြစ်ဖြစ်သဘောတွေအလုံးတွေ့လိမ့်မယ်ဖောင်းမှုလေးပေါ်လာတယ်ဖောင်းတယ်လို့ရှုလိုက်တယ်ဖြစ်သွားပြီနောက်တစ်ခါပိန်မှုလေးအစ်စ်ဖြစ်လာပိန်တယ်လို့ရှုလိုက်တယ်ဖြစ်သွားပြီနောက်တစ်ခါဖောင်းမှုလေးအစ်စ်ဖြစ်လာအရှုံးကအဲ့ဒီဟာကိုဖြစ်ဖြစ်ကိုမြင်ပြီလို့ပြောတယ်ဖောင်းတာပိန်တာမှန်ရင်းနဲ့ဖြစ်ဖြစ်မြင်တယ်ဘယ်လိုမြင်တာလဲမေးရင်ဖောင်းတာဖြစ်ပြီးပိန်တာပြတ်တယ်လို့ပြောကြတယ်မဟုတ်ပါဘူး ဖောင်းနာကလည်းဖောင်းပြီးပြက်သွားတယ်ပိန်နာကလည်းပိန်ပြီးပြက်သွားတယ်နှခုသလုံးဟာအာလုံးပြက်လိုက်ပြက်လိုက်ကြီးတယ်ပါဒီသဘောတွေကိုယောဂီကိုယ်တိုင်ဉာဏ်နဲ့တက်တည်တွေ့လာတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်ဣရိယာပုဖေရှုရှုဈဉ္ဉံဣရိယာပုဖေရှုရှုရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးမြဲပြီးတော့နေအောင်အထူးကြောင့်ကြစိုက်ပြီးတော့တတိကပ်ရှုမှတ်ပေးရတယ် အခုဘုန်းကြီးတို့ယောဂီများကိုဈဉ္ဉံလျှောက်ပြီးရှုမှတ်ပုံတွေမနေ့ကပြောခဲ့တယ်။အဲဒီတိုင်းရှုမှတ်ရင်းနဲ့ပဲဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာသုဘဒဆိုတဲ့ယဟန်ဒီသုဘဒယဟန်ကြီးဟာမြတ်စွာဘုရားပြိဋိဘာစံတော်မူတော့မယ်ဆိုတဲ့သတင်းစကားကြားတော့ဩစိုးစိုးပိုင်းကသူသိလို့တဲ့မိကုံးလေးရှိတယ် ဒိန်းစီဆရာကြီးတွေနိဂန္ဓနာတဗုဒ္ဓဆရာကြီးတွေစတဲ့ဖျားလို့အမိခံနေတဲ့ပုဂ္ဂိုလ်ကြီးတွေကိုမေးတယ်ပြေလည်အောင်မဖြစ်နိုင်သူမကျင့်တတ်ဘူးဒါပေမဲ့ဂေါတမဗုဒ္ဓကိုမေးမယ်ဆိုပြန်တော့လေအော်ဖျားကြီးတွေတောင်မဖြစ်နိုင်သေးတာသူအခုမှပွင့်သစ္စာဗုဒ္ဓသက်စွာဘုရားဖျားငံလေးကဖြစ်နိုင်မှာမဟုတ်ပါဘူးဆိုပြီးသူမမေးခဲ့ အခုသူထင်ခဲ့တဲ့ဘယင်ငယ်လေးတောင်မှအခုပြိဋိဘံဆံတော့မယ်ပြိဋိဘံဆံကနီးနေပြီဆိုတာသိရတော့သူမေးချင်တာတွေမမေးရပဲနေလိမ့်မယ်ဆိုပြီးမြတ်စွာဘုရားတန်လာတယ်အဲ့ဒီခါမှာညီတော်အာနန္ဒာဝင်ခွင့်မပေးဘူးသို့တော်လည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကညီဝမ်းလိမ္မာအာနန္ဒာတဲ့သူ့ကိုလွတ်လိုက်ငါဘုရားဒီလောက်အပင်ပန်းခံပြီးတော့ မန္တမင်းတို့ရဲ့ဥယျာဉ်တော်တွေကိုဒီလောက်ပင်မခံပြီးရောက်အောင်လာခဲ့တာသူ့အတွက်ငါလာခဲ့တာသူ့ကိုလွတ်လိုက်အဲဒီကြတော့မှကြီးတော်အာနန္ဒာကလွတ်လိုက်တယ်မြတ်စွာဘုရားတန်ရောက်တော့သူမေးလိုတာတွေမေးပါတယ်သူမေးတာတွေကအဲ့ဒီသိသိဆရာကြီးတွေဘုရားကြီးလို့အမိခံတဲ့ပုဂ္ဂိုလ်တွေဟာသူတစ်ပါးရဲ့စိတ်သိတယ်ဆိုတာမှန်သလားစသည်ဖြင့်အဲ့ဒီမေးခွန်းတွေဆိုတော့အဲ့ဒီဘုရားအမိခံတဲ့ပုဂ္ဂိုလ်ကြီးတွေတူမှမရှိတော့ တဦးမှမရှိတော့တာကို तू မေးနေတာတွေဖြေလို့ဘာကြိုးမှမထူးနိုင်ဒါကြောင့်မို့မြတ်စွာဘုရားပြိဋိဘဆံမှုနိကနေပြီဖြစ်တဲ့အတွက်မြတ်စွာဘုရားကသူပါတာငါဘုရားအချိန်ကြီးနေပြီဒါကြောင့်ငါဘုရားဟောတာလေးကိုသင်နာကြဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီသူပတ္တယဟန်ကြီးကို မေခင်၈ပါးတရားဟောလိုက်တယ်ဗတရားဟောလိုက်တာလေမေခင်၈ပါးတရားဟောအခုဘုန်းကြီးတို့ယောဂီများနေတဲ့အဆောင်တွေရဲ့ မြင်နာမလေးတွေကြည့်လိုက်လေသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မတသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုတဲ့အဲ့ဒီမေခင်တရားတွေဘုန်းကြီးမနေ့ကပြောခဲ့ပြီလေရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဖောင်းတယ်လို့ရှုမှတ်လိုက်ရင်ဒီမေခင်တရားတွေပါဝင်တယ်။ဘယ်နယ်လို့ရှုမှတ်လိုက်ရင်လည်းမေခင်တရားတွေပါဝင်တယ် ဒီတိုင်းပဲညာလန်းတယ်လို့ရှုမှတ်ရင်လည်းမဂ်ခင်တရားတွေပါဝင်နေတယ်ဘယ်လန်းတယ်လို့ရှုမှတ်ရင်လည်းမဂ်ခင်တရားတွေပါဝင်နေတယ်ဆိုတော့မနေ့ကအားလုံးကို ပြပြခဲ့ပြီလေအဲ့ဒီတရားကိုမြတ်စွာဘုရားဟောလိုက်တယ်အဲ့ဒီကြတော့လေသူပါဒယူသေးသေးနာနာပြီးတော့မြတ်စွာဘုရားရဲ့အခြေအနေကိုသိတော့သိတဲ့အတွက်ကြောင့်သူပါဒမြတ်စွာဘုရားထံကနေခွာတယ်ခွာပြီးတော့အဲ့ဒီအင်းချင်းဥယျာဉ်ထဲမှာဈဉ္ညာလျှောက်ပြီးရှုမှတ်နေတယ် ဘယ်လိုရှုမှတ်နေတာလဲဈဉ္ညာရှောင်ပြီးတော့ရှုမှတ်နေတယ်အဲ့ဒီမှာမြတ်စွာဘုရားဟောကြားလိုက်တဲ့အတိုင်းပဲကိစ္ဆံတော်ဝါကိစ္ဆာမိတိပါသနာတိသွားနေတဲ့အမူအရာကိုအစအနေအဆုံးအကုန်တရိကပြီးတော့ခြေလန်းတိုင်းခြေလန်းတိုင်းကိုတရိကပြီးရှုမှတ်တာမကြာမီသောအချိန်မှာပဲဝိပဿနာဉာဏ်ဤမဲ့ဉာဏ်ဤအစဉ်စဉ်တက်ပြီးခိလေသာအသောကုန်ခန်းပြီးတော့ယဟန္တာမထေရကြီးဖြစ်သွားတယ် ထိုင်ရှုမှတ်ရင်လားဈဉ္ဉံရှုမှတ်ရင်လားဈဉ္ဉံရှုမှတ်ရင်ပါဗျာဒါကြောင့်ဈဉ္ဉံလျှောက်ပြီးရှုမှတ်ရင်လည်းလေတရားမရနိုင်ဘူးလားရနိုင်ပါတယ်ဗျာဒါကြောင့်ပေါ့ပေါ့တန်တန်လေးမရှုမှတ်နဲ့သေးသေးချာချာဉာဏ်မျက်စိနဲ့သေချာမြင်အောင်ကြည့်ခြေလမ်းလေးရဲ့အစအဆုံးသေချာမြင်အောင်ကြည့်အဲ့ဒီတွေကသဘာဝတရားတွေကိုသေချာမြင်အောင်ကြည့်သဘောတွေကိုမြင်အောင်ကြည့်လမ်းတဲ့အခိုက်မှာလည်းပဲဒီတိုင်းပဲကြွားတဲ့အခိုက်လမ်းတဲ့အခိုက်ချတဲ့အခိုက်ဒါလေးတွေအကုန်လုံးသေချာမြင်အောင်ကြည့် ဉာဏ်မျက်စိနဲ့မြင်အောင်ကြည့်တယ်ဆိုတော့မြန်မြန်သွားလို့ရောရပါမလားမရပါဘူးအဲ့ဒီတော့သေချာစူးစိုက်နိုင်လေစူးစိုက်ကြည့်လေနှေးလေပဲစူးစိုက်မှုအားကောင်းလေခြေလမ်းကနှေးလေပဲအဲ့ဒီမှာပို့ပြီးတော့လည်းပဲသဘာဝတွေသိလာတယ်ပို့ပြီးတော့လည်းပဲယုတ်တရားနံတရားတွေရဲ့ဖြစ်မှုပြမှုသဘောတွေကိုအလုံးသိလာတယ်အဲ့လိုဝိပဿနာဉာဏ်ဤအလုံးဖြစ်လာတယ်တကယ်လို့ယောဂီပုဂ္ဂိုလ်များကကြိုးစားပြီးရှုမှတ်ကြည့်တယ် ဈဉ္ညာရှောက် ပြီးတော့ယောဂီတို့ရှုမှတ်နေတယ်တဏှာကြီးမနာတာရှုမှတ်တယ်အထိုင်ဣရိယာပုပြီးတိုင်းပြီးတိုင်းဈဉ္ညာဣရိယာပုကို ပြေဝရှုမှတ်တယ်ဒါပေမဲ့ကိုယ်မှာဘာမှထူးထူးခြားခြားမဖြစ်သေးဘူးဆိုရင်လည်းဘာမှအားမငယ်ပါဘူးအခုပြောနေတဲ့တရားသဘောတွေနဲ့ကိုယ်တိုင် မတွေ့ရသေးဘူးဆိုရင်လည်းဘာမှစိတ်ဓာတ်မကြပါနဲ့ဈဉ္ညာလျှောက်ခြင်းအားဖြင့် တရားမရသေးပေမဲ့အကျိုး၅မျိုးရတယ်အကျိုးဘယ်နှမျိုးရလဲအကျိုး၅မျိုးရတယ်တဲ့အဲ့ဒီအကျိုး၅မျိုးကဘာတွေလဲဆိုတော့အတ္တနဲ့ခမောဟောတိပဒံနဲ့ခမောဟောတိအပါပါရောဟောတိအတိတံပိတံကာယိတံတာယိတံတမ္မာပရိနာမဂစ္စတိစင်္ဂမာရိကတောတမာရိစိရထိတိကိုဟောတိအကျိုး၅မျိုး ကျိုးဘယ်နှမျိုးလဲနော်၅မျိုးပါအကျိုး၅မျိုးရဒါဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတရားမတွေ့သေးဘူးထားတရားမမြင်သေးဘူးတရားမရသေးဘူးထားဟောဒီအကျိုး၅မျိုးကတော့သိကြပုံရအဲ့ဒီအကျိုး၅မျိုးကနံပါတ်1အတ္တနဲ့ခမောဟောတိခရီးရှည်သွားနိုင်တဲ့အကျိုးပါအကျိုးတယ်လေခရီးရှည်သွားနိုင်တဲ့အကျိုးပါခရီးရှည်ရှည်သွားနိုင်တယ် ဈဉ္ဉံရှောင်းနေတဲ့ပုဂ္ဂိုလ်ကဘေးရှိရှိသွားနေဈဉ္ဉံမလျှောက်ဘူးအမြဲတမ်းထိုင်မဲနေတယ်စားပြီးတိုင်းစားတဲ့အချိန်လေးလောက်ထစားတယ်ပြီးရင်ထိုင်နေလို့လို့ရှားရှားဘာမှမရှိဘူးဈဉ္ဉံလည်းဘာမှမသွားဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ခရီးရှိရှိဝေဝေသွားဖို့မသွားနိုင်မောလာအဲ့ဒီလိုမလှုပ်ဖဲနဲ့အငြိမ်းစား အဲ့ဒီလိုဇင်ခံပြီးတော့နေတဲ့ပုဂ္ဂိုလ်ဘုန်းကြီးတွေ့ဘူးတယ်မြို့သားတော့မဟုတ်ဘူးမြို့သမီးတက္ကမကြီးတွေ့ဘူးတယ်ဒေါ်ပန်းထဲဘုန်းကြီးမှတ်မိနေတယ်ရေးဘိတ်တော်ဘက်ကချမ်းသာတာလဲအလွန်ချမ်းသာတယ်ဘုန်းကြီးတို့ဒီမှာရန်ကုန်မြို့တပတရုပ်ရှင်ယုံကြီးဘေးနန်းစီမှာသူ့ရဲ့ခြံကြီးကကျဲရွယ်တကြီးကလည်းသုံးတတ်တဲ့ကြီးအကြီးကြီးပဲ အဲ့ဒီမှာအပေါ်ဆုံးဓမ္မနေတယ်အောက်တောင်မစင်းဘူးအဲ့ဒီမှာပြုစုလှုပ်ကြွေးမဲ့ပုံကိုယ်တွေမြောင်များစွာနဲ့နေပြီးတော့အဲ့ဒီမှာစားစရာဆိုရင်လည်းသူနှမ်းရောက်အဲ့လိုနောက်ကြတော့ဒီမွန်းပွဲကိုသွားပြီးတော့မစားနိုင်တော့အိယာပေးမှာပဲဇပွဲပြင်ပေးရနောက်ဆုံးအဲ့ဒီဇပွဲကလေးထိုင်စီတော့မသွားနိုင်တော့အိယာပုံမှာပဲဒီခါလေးထိုင်စားရတဲ့ပုံကရောက်ပါမလုပ်နိုင်အဲ့ဒီမှာအဲ့ဒီဒုက္ခမကြီးက တရားဝင်ခြင်းနဲ့ဆိုပြီးတော့ဘုန်းကြီးကိုလျှောက်တော့ဝင်လို့ရတယ်ဝင်ဖို့အဲ့တော့ तू ကမလျှောက်နိုင်တဲ့အတွက်ကြောင့် तू ကပြောတယ်တပည့်တော်ဓမ္မယုံနဲ့နီးနီးနေရာလေးကိုနေရာပေးပါဆိုလျှောက်တယ်ဒါပေမဲ့ဘုန်းကြီးကသူ့ကိုဈဉ္ဉံလျှောက်စေခြင်းလို့ဓမ္မယုံနဲ့အဝေးဆုံးဆိုတဲ့အဆောင်မှာနေရာပို့ခံလိုက်တယ်ဓမ္မဝယုံကိုရောက်ဖို့အတွက်အဲ့ဒီဒကမကြီးကခြေလမ်း၄၅၆လမ်းလှမ်းလိုက် တခါနားလိုက်၄၅၆လမ်းလှမ်းလိုက်တခါနားလိုက်မောတာအဲ့ဒီမှာသူ့ရဲ့ပြုစုလူကျိုးမဲ့ ပုဂ္ဂိုလ်နှစ်ယောက်ခေါ်ခဲ့ပြရစီသူတို့ဘုရားခွင့်ပြုတယ်အဲ့ဒီလိုနဲ့တခါလဲနားနာပြီးတော့မှဓမ္မယုံမို့တက်ရအဲ့ဒီမှာဓမ္မယုံမို့တက်ပြီးတော့နောက်တရားမေးတရားလျှောက်တဲ့အခါကလည်းကြတော့သူဈဉ္ဉံမလျှောက်ပြရစီနဲ့တဲ့ထိုင်မဲ့ထိုင်ပြရစီသူကလျှောက်တယ် ဘုန်းကြီးကအဲ့ဒီဓမ္မယုံပေါ်မှာကလထိုင်နှလုံးချတာဒီဘက်ထိပ်မှာတစ်လုံးဟိုဘက်ထိပ်မှာတစ်လုံးချတာပြီးတော့ကဲဓမ္မကြီးဒီဘက်ကနေရှောက်ဟိုဘက်ထိပ်ရောက်ရင်နာဒီခုံမထိုင်နာဟိုဘက်ထိပ်ကဒီဘက်ရှောက်ဒီဘက်ထိပ်ရောက်ရင်ခုံမထိုင်နာဆိုပြီးဘုန်းကြီးကအဲ့ဒီအစီအစဉ်လေးနဲ့လုပ်ပေးထားတယ်နောက်ဓမ္မကြီးကလည်းကြိုးစားပြီးတော့အဲ့ဒီလိုနာနောက်ကြတော့ဟိုဘက်ထိပ်မနာဘဲနဲ့ဒီဘက်ကျမှတစ်ခေါက်ပြန်ပြီးနား အဲ့ဒီလိုနဲ့တခါနဲ့ဟိုဘက်ဒီဘက်မနာဘဲနဲ့နှောက်ကြမှာနာစသည်ဖြင့်အဲ့ဒီလိုနဲ့ဈဉ္ညာလျှောက်ပြီးရှုမှတ်လိုက်တာဒီတက္ကမကြီးကတဏှာကြီးလုံးလုံးမနာဘဲနဲ့ဈဉ္ညာလျှောက်နိုင်သွားတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဈဉ္ညာကိုလျှောက်ပြီးတော့ဈဉ္ညာအမြဲတမ်းလျှောက်နေတဲ့ပုဂ္ဂိုလ်ရှုမှတ်နေတဲ့ပုဂ္ဂိုလ်များအဲ့ဒါနဲ့ကမောဟောတိခရီးရှည်ရှည်ဝေဝေကြီးသွားနိုင်တယ်မလျှောက်ရင်ခရီးမသွားနိုင် ရှင်လန်းလေးလှမ်းလိုက်တာတခြားသုံးလလှမ်းမောနေပြီထိုင်ရဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုယ့်လက်ကိုယ်ချီလေးတည်နိုင်တုံးကိုသွားနိုင်တုံးကိုသွားထားရတယ်သွားနိုင်တုံးကိုဘာလို့ရမလဲသွားထားမသွားမဲနေရင်စိုးစိုးကဒကမာကြီးလိုမလှုပ်လို့ကိုမရဘူးလှုပ်လိုက်တာနဲ့မောသွားတယ်ဒါကြောင့်မို့သွားနိုင်တုံးကိုယ့်လက်ကိုယ်ချီတည်နိုင်လို့ဖတ်ပြီးလျှောက်ပြီး ဒါဈဉ္ညာလျှောက်ခြင်းအပြင်ခရီးရှည်သွားနိုင်တဲ့အကျိုးရနောက်တကနံပါတ်2ကပဒါနကမောဟောတိကိုရောစိတ်ရောကြန့်ခိုင်နေခန္ဓာကိုယ်ကလည်းပဲဈဉ္ညာနေရှောင်းနေတော့ကြန့်ခိုင်လာတယ်စိတ်မှလည်းပဲကြန့်ခိုင်လာစိတ်ဓာတ်တွေကြသွားတာမရှိတော့အဲ့ဒီမှာစိတ်ပါကြန့်ခိုင်လာတယ်ဒါကြောင့် ဈဉ္ဉေလျှောက်ခြင်းအပြင်နံပါတ်1ရနိုင်တဲ့အကျိုးကကိုရောစိတ်ရောပါဖြစ်တယ်လေကြံ့ခိုင်ခြင်းဆိုတဲ့အကျိုးရတယ်စိတ်ဓာတ်မကြောက်ဘုန်းကြီးတို့ဒီခေတ်မှာစိတ်ဓာတ်ကြတဲ့ယောဂါတွေအများကြီးဖြစ်ကြတယ်အဲ့ဒီစိတ်ကြနေတဲ့ပုဂ္ဂိုလ်ကြီးလိုက်ပါလားငုတ်တုတ်ထိုင်တာငုတ်တုတ်ပဲထိုင်နေတာပဲစိတ်ကြတယ်အဲ့တော့စိတ်မကြအောင်မလုပ်ပေးရမလဲဆိုဈဉ္ဉံအမြဲတမ်းလျှောက်ကိုယ်လည်းခံကြမ်းလာလိမ့်မယ် ကြန့်ခိုင်လာလိမ့်မယ်စိတ်လည်းကြန့်ခိုင်လာလိမ့်မယ်နောက်နံပါတ်3ကအဘာဘာရောဟောတိအဘာဘာရောဟောတိဆိုတာဈဉ္ဉံလျှောက်နေတဲ့ပုဂ္ဂိုလ်ဟာနာယောဂကင်းတယ်ဈဉ္ဉံလျှောက်နေတဲ့ပုဂ္ဂိုလ်ဟာဘာတွေကင်းတယ်လဲနာယောဂကင်းပါတယ်ဗျာဟုတ်တယ်စားကျင်တာစားတဲ့ကိုယ်လည်းလှုပ်ရှားဈဉ္ဉံသွားပြီး ခွန်ကြီးတို့ဒီအမေရိကန်နိုင်ငံမှာရောက်နေတဲ့ဆရာဝန်ကြီးတယောက်ကပြောတာနော်ဆရာတော်တဲ့တပည့်တော်တို့ရဲ့စီလောကမှာမတည့်ဘူးဆိုတဲ့အစာမရှိပါဘူးရစားပါဒါပေမဲ့လို့ကိုလက်လှုပ်ရှားရမနော်လှုပ်ရှားပေးရမယ်စဉ္ညာတော့ပေးရအဲဒီလိုဆိုရင်အနာယောဂါတွေမဖြစ်ပါဘူးတဲ့ကြားမှာပါ ကျမ်းမာတဲ့အတွက်အသက်တူမှလားအသက်ရှည်မှလားအသက်ရှည်ပါဗျာဘုန်းကြီးတို့ယောဂီများကရောအသက်တူခြင်းသလားရှည်ခြင်းသလားရှည်ခြင်းပါရှည်ခြင်းရင်ဘာလို့ရမှာလဲဈဉ္ညာရှောင်းအဘိုးတွေဘွားတွေလေဒီကပဲမှားလိုက်မယ်သာသမီတွေလှုပ်သွားတယ်အိမ်ထဲတင်ကုတ်ပြီးတော့ဒီဗီရှေ့တွေထိုင်မနေနဲ့ဈဉ္ညာရှောင်းအိမ်ထဲမှာပဲရှောက်ရှောက်ကိုယ့်ရဲ့အိမ်ပြင်ဘက်မှာပဲရှောက်ရှောက်ရှောက်ဈဉ္ညာရှောင်းနေအ ਨੇ ဆုံး ယနေ့ကငါတဏှာကြီးလောက်တော့ရှောက်ဖြစ်အောင်ရှောက်မယ်ဆိုပြီးတော့ရှောက်ပြီးနေရတယ်အဲ့လိုဈဉ္ဉံရှောက်ရင်းနဲ့အနာယောဂကင်းပြီးတော့အသက်ရှည်တဲ့တာရကလေးတစ်ခုရှိတယ်ခွေးတို့မြတ်စွာဘုရားအကြောင်းတကားဖြစ်တဲ့ဗေမိတာရမင်းကြီးဗေမိတာရမင်းကြီးဆိုတာယမဓမ္မထင်ရှားတဲ့မြတ်စွာဘုရားရဲ့အကြောင်းတကားကြီးဖြစ်ပါတယ်သူ့ရဲ့သားဟာအဇာတတဖြစ်ပါတယ် အဲ့ဒီမှာဆရာပေါင်းမှားတဲ့အတွက်ကြောင့်ဆရာအမိကိုမှားတဲ့အတွက်ကြောင့်ဆရာဖြစ်တဲ့ပုဂ္ဂိုလ်ကမင်းကလည်းအဖေကိုတတ်ပြီးတော့ဘယင်လုပ်ငါကလည်းဖះတတ်ပြီးဖះလုပ်မယ်ဆိုပြီးတော့ဆရာရဲ့အကြံပေးချက်အရာ သူ့ဖခင်မိတော်ကိုလှုပ်ကြံပြီးတော့ထိနှံယူဖို့အတွက်အဲဒီမှာမိမိဓာတ်လက်နဲ့ဆောင်ပြီးတော့ ဘာခင်ဘေမတာရမေတ္တာခံစားဝင်တဲ့အခါမှာရှားဖွေစစ်ဆေးတဲ့အခါဒါကိုတွေ့တော့ဘာကြောင့်ဒီဓာတ်ကိုဆောင်ယူရတာလဲဆိုတော့မှ သူဒီအကြောင်းကိုပြောပြတယ်ဘာခင်ကိုတတ်ပြီးဘယင်လှုပ်ချင်လို့ဘယင်လှုပ်ချင်တာများအဖေကိုတတ်ဖို့မလိုပါဘူးဒီချင်းချင်းနဲ့စီစဉ်နေတာတာအတွက်ပါပဲအဲ့တော့တန်းလူချင်းတဲ့ဌိနံကိုပေးပေးပါမယ်ဆိုပေးလိုက်တယ် ပေးလိုက်တဲ့အခါကဏ္ဍကျသူ့ဆရာနဲ့တွေ့တဲ့အခါသူ့အဖေကိုတတ်ဆရာမလို့ဘူးတဲ့သူကထိနာစီစဉ်ရပြီအဲ့ဒီအခါကျတော့အကြံဉာဏ်ပေးတယ်ပဲဒီဝရကမင်းဘယင်ဖြစ်ပေမဲ့မင်းရဲ့ပတ်ဝန်းကျင်မှာရှိတဲ့အားလုံးမူကြီးမရသေနာပတိတွေကမင်းဖေရဲ့လူတွေကြီးတယ်ပဲမင်းကိုတနေ့ကျနန်းချပြလိမ့်မယ်ဒါကြောင့်ကို အဲ့ဒီလိုလည်းမရဘူးအဖေသက်ရှိတင်ရှားရှိနေသမျှမင်းရဲ့ဒီနာစည်းစိမ်ဟာရာဇပလင်ဟာမမြဲနိုင်ဘူးပေါ့အဖေကိုတတ်ရမယ်ဆိုတော့မှအဲ့ဒီမှာအချင်းချမိဖုရားကြီးကိုမေတော်ကြီးကိုဝင်ခွင့်ပေးတဲ့အတွက်ဇာဝယ်တော့ပွဲကြီးစားတော့နေရတော့သက်ရှိတယ်မသိနိုင်ဘူးဘာကြောင့်မသိနိုင်တာလဲဆိုတဲ့အကြောင်းကိုမေတော်မမူကြီးမရသေနာပတိတရားလျှောက်တော့ဒီလိုဆိုရင်မေတော်ကြီးကိုဝင်ခွင့်ပေးကြဆိုလဲဆို ဝေရဟိမိဘုရားကြီးကိုဝင်ခွင့်မပေးတော့ဝိမတာရမင်းကြီးကဘာမှစားဖို့တောက်ဖို့မစားရအောင်အဲ့ဒီအချိန်မှာဗိမတာရမင်းကြီးဟာဈဉ္ညာရှောင်နေတယ်ဘာလုပ်နေတာလဲဈဉ္ညာမရှောင်နေတယ်သူအကျဉ်းကန်းနေတယ်သူဟာမြတ်စွာဘုရားပထမဦးဆုံးရာဇဂိုမြို့ကိုကြွလာတဲ့အချိန်လေးကိုက ဗိမသနာမင်းကြီးဟာသောတပတ္တိမညာပူညာယသောတပန်အရိယာပုဂ္ဂိုလ်ကြီးဖြစ်ပါတယ်ဒါကြောင့်မို့သူဟာဘာမှ အလို့မရှိအလန့်နေတယ်ခြင်းခြင်းကန်းထဲမှာစားစရာလည်းပဲဘာမှစားဖို့လည်းမရှိတော့အဲ့ဒီမှာဈဉ္ဉံမဲလျှောက်နေဈဉ္ဉံအမှတ်တရားလေးနဲ့ပဲရှုမှတ်အဲ့ဒီမှာအခြေအနေကိုလာလာပြီးတော့လေ့လာချောင်းမြောင်းကြည့်တဲ့အခါ အစာတသကမေးတယ်သူဘာကမီတော်ကြီးစာမစားလို့သိပြီလားအစာငါခံလိုက်ရင် ဖြတ်ထားလိုက်ရင်သိမယ်လို့ထင်လို့တရက်လည်းမသိနှစ်ရက်လည်းမသိငါးရက်လည်းမသိ၆ရက်9ရက်လည်းမသိဘူးဖြစ်အဲ့ဒီခါမှာဘာကြောင့်လဲလို့အဇတတမင်းကမေးတဲ့အခါကျတော့မှဈဉ္ဉံဣရိယာပုမျှတနေလို့ပါ။ဘာမျှတနေလို့လဲ။ဈဉ္ဉံ အေးဈဉ္ဉံဣရိယာပုမျှနေရင်အနာယောဂကင်းပြီးတော့ကျန်းမာပြီးတော့အသက်တူသလားအသက်ရှည်သလားအသက်ရှည်ပါတယ်ဗျာဒီမှာလုံးဝမသိဘူးစာမစားရတာတောင်သိမသိဘူးအဲ့ဒါနဲ့ဟိုကမူကြီးမရသေနာပတိတွေကပွဲတော်စာတွေတဲတော့အစာစားတော့ကတောင်မှအရေးစင်းဟာဒီလောက်မကြည်လင်ဘူးတဲ့အခုဘာအစာမှမစားရဘဲနဲ့ဝိမတာရမင်းကြီးရဲ့အရေးစင်းတွေဟာအင်မတန်ကြည်လင်ဝင့်ပနေတယ် ဘာကြောင့်လဲဆိုတော့ရှုမှတ်မှုလေးနဲ့ရှောက်နေတဲ့အခါကျတခြားစိတ်တွေဘာစိတ်မှမဝင်တော့ဘူးမစိတ်ကလေးကြီးတွေစင်ကြဲနေတယ်စိတ်စင်ကြဲပြီဆိုရင်ခန္ဓာကိုယ်မှာလဲပတ်သွားလာနေတဲ့သွေးတွေကလည်းစင်ကြဲသွားတယ်စိတ်ကြည်ရင်သွေးကြည်သွားတယ်သွေးတွေကြည်လင်လာတဲ့အခါကျတော့မိမိရဲ့ခန္ဓာကိုယ်တွေကရုပ်ဆိုးရုပ်ညံ့တွေကင်းပြောက်ရုပ်ကောင်းရုပ်တန့်တွေဖြစ်လာ အရေးစင်းတွေကဝါဝင်ပြီးကြည်လင်တင့်တယ်လားခုတရားအထုတ်တဲ့ပုဂ္ဂိုလ်များဒီယောဂီပုဂ္ဂိုလ်နိဗ္ဗာန်ကင်းပြီမကင်းသေးဘူးဆိုတော့သူ့ရဲ့အရေးစင်းကိုကြည်လိုက်တာနဲ့ဘုန်းကြီးတို့သိပါတယ်ယောဂီရဲ့အရေးစင်းဟာကြည်လင်ဝင်းပနေပြီဆိုရင်ဒီပုဂ္ဂိုလ်နိဗ္ဗာန်တရားတွေကင်းနေပြီဘာစိတ်မှတွေးစိတ်တွေစဉ်းစားစိတ်တွေသူ့မှာမရှိတော့ဘူးမှတ်စိတ်ကလေးတွေမြဲနေစိတ်တွေကြည်လင်နေတာ စိတ်တွေကြည်လင်နေတဲ့အတွက်သွေးတွေပါကြည်လင်လာအဲ့ဒီမှာသွေးတွေကြည်လင်လာတဲ့အတွက်ရုပ်ဆိုးရုပ်ညံ့တွေကင်းပြီးတော့ရုပ်ကောင်းရုပ်တန့်တွေဖြစ်ပြီးတော့အဲ့ဒီမှာအရေးစင်းတွေကကြည်လင်တင့်တယ်အခုလည်းပဲဗိမသာရမင်းကြီးရဲ့အရေးစင်းတွေဘုရုံကခဲဝဲဘောစဉ်စားသုံးပွဲတွေစားတုံးကလောက်တောင်စားတုံးကထက်တောင်မှအရေးစင်းတွေကကြည်လင်တင့်တယ်နေတယ်အဲ့ဒါဘာကြောင့်လဲဆိုဈဉ္ဉံဣရိယာကိုမျှနေတယ်ဒီလိုဆိုရင် ဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့ဈဉ္ဉံမလျှောက်နိုင်အောင်ခြေဘွားဓာကွယ်ရှားမိခဲ့ရဲတင်ဖို့ပဲဆိုအဲ့ဒီမှာအမိန့်ချလိုက်တာဟောခြေဘွားဓာကွယ်ရှားမိခဲ့တင်လိုက်တာတခါတည်းသိဆုံးသွားရောဘယင်းဆိုတော့နတ်ရောက်ဆန်သွားရောပေါ့အဲ့ဒါဘာကြောင့်လဲကြည့်ဈဉ္ဉံဣရိယာပုမျှနေရင်အစာရေစာမစားရတာတောင်မှဣရိယာပုမျှပြီးကျမ်းမာရေးတွေကောင်းပြီးတော့အသက်တူသလားအသက်ရှိသလားဗျာအသက်ရှိ အေးဒါကြောင့်ဘုန်းကြီးတို့ယောဂီများအဘာဘာရောဟောတိဈဉ္ဉံလျှောက်ခြင်းအပြင်အနာယောဂါကင်းပြီးတော့ကျမ်းမာအသက်ရှိနိုင်တယ်နံပါတ်3နောက်တစ်ခါနံပါတ်4ကအတိတံပိတံခာယိတံတာယိတံသမ္မာပရိနာမကိစ္စတိဈဉ္ဉံလျှောက်နေတဲ့ပုဂ္ဂိုလ်ဟာစားထားတဲ့အစာတွေကြည်ကျက်တယ် ဈဉ္ဉံလျှောက်လေရင်စားထားတဲ့အစာတွေဘာဖြစ်လဲဘာပဲစားစားစားချင်တာစားဘုန်းကြီးတို့အိမ်မှာသားသမီးတွေကအိုးဒါအမေနဲ့မတည့်ဘူးဒါအဖေနဲ့မတည့်ဘူးဆိုမကြွေးဘူးဒီမှာလာပြီးတော့သူတို့လာလည်းမကြည့်ဘူးစားချင်တာစားကိုချိုက်တာစားစားပြီးရင်ဘာလုပ်ရမှာဈဉ္ဉံလျှောက် စားပြီးအိယာဘဝင်မခွေနဲ့အဲဒီမှာဈဉ္ဉံကိုဝဲလျှောက်အဲဒီလိုဈဉ္ဉံလျှောက်နေရင် မိမိစားထားတဲ့အစာတွေအားလုံးကြည်ကျက်သွားတယ်ကြည်ကျိုးတရားတွေရတယ်ဒါကြောင့်ဈဉ္ဉံကို အထူးလျှောက်ပါတရားမရသေးပေမဲ့တရားမတွေ့သေးပေမဲ့အခုဘုန်းကြီးပြောလာတဲ့အကျိုးတရားတွေမရနိုင်ဘူးလားမရနိုင်ပါဘူးနောက်တကနံပါတ်5ကစေကမာရိကတောတမာရိစိရထိတိကိုဟောတိ ဇင်းရလျှောက်နေတဲ့ပုဂ္ဂိုလ်ဟာရထားတဲ့တမာတိတွေခိုင်မြဲတယ်တဲ့စိရတိတိကိုဟောတယ်ဇင်းရလျှောက်တဲ့ပုဂ္ဂိုလ်ဟာတမာတိတွေခိုင်မြဲတယ်ရထားတဲ့တမာတိတွေခိုင်မြဲတယ်လို့မရသေးတဲ့တမာတိလည်းပဲအလွန်ရလွယ်ဇင်းရလျှောက်နေတာဟာခန္ဓာကိုယ်လှုပ်ရှားနေပြီမဲ့စိတ်ကြတော့မြန်မြန်တည်ငြိမ်လွယ်တယ်ဇင်းညာ ဒါကြောင့်မို့ရှိရဓိဋ္ဌိကိုဟောတိရလာတဲ့တမာတိတွေမပြည့်စည်ဘူးပို့ပြီးတော့ခံနေတယ်မရသေးတဲ့တမာတိတွေကိုလည်းရလွယ်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများတရားအထုတ်ထိုင်ပြီးရှုမှတ်လို့စိတ်အထွက်တွေများများနေရင်အဲ့ဒီဣရိယာပုကိုပြင်ပြီးတော့ဈဉ္ဉံဣရိယာပုလေးနဲ့ရှုမှတ်ကြည့်လိုက်ယောဂီရဲ့စိတ်တွေတည်ငြိမ်နေလာကိုတွေ့ရလိမ့် ဈဉ္ဉံမှတ်နေရတာစိတ်တွေပဲမှမလွင့်တော့ဘဲနဲ့အဲ့ဒီမှာညာချီဘုံမှာစိတ်လေးရောက်သွားလိုက်ဘေးချီဘုံမှာစိတ်လေးရောက်သွားလိုက်စိတ်လေးကဟိုဘက်ရောက်လိုက်ဒီဘက်ရောက်လိုက်နေဘုန်းကြီးတို့စီးဆော့နေတယ်လို့ပဲဘယ်မှမသွားတော့ဘူးညာချီဘောစိတ်လေးရောက်သွားလိုက်ဘေးချီဘောစိတ်လေးရောက်သွားလိုက်နေဒါပေမဲ့အဲ့ဒီအချိန်မှာတရားမတွေ့သေးဘူးနော်စိတ်လေးပဲဒီမှာဘယ်မှမထွက်သေးတယ်အဲ့ဒီကနေပြီးတော့စိတ်လေးမြဲနေပြီဒီပုံမှာပဲစိတ်ကဘယ်မှမရောက်တော့ဘူးဆိုတော့ ခြေထောက်ဆိုတဲ့တဏ္ဍပြောက်ပြီးတော့ဟောရွေ့နေတဲ့သဘောတင်းလာတဲ့သဘောတောင့်သွားတဲ့သဘောဒီသဘောလေးတွေတွေ့တော့ပြဉ္ညာတဏ္ဍပြောက်ပြီးတော့ပရမတ်သဘောပေါက်သွားသဘောဆိုတာတရားလေးသဘောလေးမြင်သွားအဲ့ဒီမှာအဲ့ဒီကနေမှတရားဆိုင်ပြီးတော့ရှုနေရသဘောပဲကိုယ့်ရဲ့ခြေတော့ဆိုတာမရှိဘူးသွားနေတာငါဆိုတာမရှိတော့ငါသွားတာမဟုတ်တော့သူကသူသွားနေတာကယုတ်ကြည်ပဲ အဲ့ဒီဟာလေးကိုသိနေတာကနန္တရားလေးကသိနေတယ်အဲ့ဒီလိုသွားတိုင်းသွားတိုင်းဟာရုံနဲ့နာကိုကိုယ်ကိုယ်ပြပြသိသွားတယ်ခြေနှမ်းနဲ့ခြေနှမ်းနဲ့ရတလန်းပြက်လိုက်တလန်းပြက်လိုက်တလန်းပြက်လိုက်တလန်းပြက်လိုက်ဒီသဘောတွေလည်းအကုန်သိသွားတယ်ဘာကြောင့်သိလဲတမာရီဖြစ်လာလို့တမာရီတွေဖြစ်လာလို့တမာရီတွေအားကောင်းလာရင်အဲ့ဒီလိုယုတ်တရားနန္တရားအနိစ္စဒုက္ခအနတ္တတရားတွေမမြဲပုံဆင်းရဲပုံအစိုးမရပုံတွေကိုကိုယ်တိုင်ဉာဏ်နဲ့ဓာတ်ထိတွေ့သွားတယ် အဲဒီလိုမတွေ့ရင်တောင်မှပဲကိုရထားတဲ့တမာရီလေးမပြည့်စည်နိုင်ဘူးတမာရီတွေပိုပြီးခံနေတယ်အကျိုး၅မျိုးအကျိုးဘယ်နှမျိုးလဲလဲ၅မျိုးပါဗျာကဲဒါလေးကိုဘုန်းကြီးတို့ဆောင်မှုလေးစုကြည့်အောင်ခရီးသွားနိုင်ခရီးသွားနိုင်ကြံ့ခိုင်အားအင်းကြံ့ခိုင်အားအင်းကင်းစင်ယောဂကင်းစင်ယောဂအစာကြည်ကျက်အစာ မပြည့်တမာတိမပြည့်တမာတိငါးပါးရှိ သွားသည့်စင်ကြံအကျိုးဒီသွားသည့်စင်ကြံအကျိုးဒီခရီးသွားနိုင်ကြံခိုင်အာအင်ကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိမပြည့် ၅ပါးရှိသွာတိစင်ကြံအကျိုးဒီသွာတိစင်ကြံအကျိုးဒီကဲစင်ကြံရဲ့အကျိုးဘယ်နှမျိုးလဲဗျာ၅မျိုးတရားတွေ့တာမတွေ့တာတရားရတာမရတာဈဉ္ညာသာရှုမှတ်နေလို့ဈဉ္ညာသာရှောက်နေလို့ရှိရင်ဒီအကျိုး၅မျိုးကတော့မလွဲမသွေရနိုင်ဘူး။ဒါကြောင့်ဘုန်းကြီးတို့ယောဂီများ တရားရှုမှတ်အားထုတ်တဲ့အခါကာလမှာထိုင်ဣရိယာပုတွေကိုကြိုးစားပြီးတော့ဒီစိတ်ကလေးကိုရှုမှတ်တဲ့အာယုံပေါ်မှာနေအောင်ကြိုးစားရှုတယ်စပြီးအာထုစမှာစိတ်တွေကအတိတ်စီကိုပဲတွားနေတတ်တယ်အတိတ်စီဆိုတာပြီးပြီးသားတွေပေါ့ကိုရောက်ခဲ့တဲ့နေရာတွေကိုတွေ့ခဲ့တဲ့ပုဂ္ဂိုလ်တွေကိုပြောခဲ့တဲ့စကားတွေအဲ့ဒီမှာပဲစိတ်တွေကပြန်ရောက်နေတတ် အဲ့ဒီလိုအတိတ်စီကိုလည်းပဲစိတ်တွေမရောက်ရအောင်အထူးဝိရိယစိုက်ပြီးတော့ရှုမှတ်တဲ့အာယုံကို အထူးကြောက်ကြစိုက်ပြီးတော့ရှုမှတ်ပေးရအဲ့ဒီအထိုင်မှန်ကပို့ပြီးအားစိုက်ရဈဉ္ဉံကြတော့ဣရိယာပုက အာယုံကထင်ရှားတယ်ညာချိန်လှမ်းလိုက်တာထင်ရှားတယ်ဘယ်ချိန်လှမ်းလိုက်တာထင်ရှားတယ်ထင်ရှားတဲ့အခါကလည်းကြတော့ရှုမှတ်ရတာအာယုံမပြောက်ဘူးပေါ့ ထင်ရှားတဲ့အာယုံလေးရှုနေရတာဆိုတော့မပြောက်တော့ဟိုကဝင်လေထွက်လေကိုပဲရှုရှု ဖောင်းမှုပိန်မှုကိုပဲရှုရှုရှုရင်အာယုံကပြောက်တော့သွားပြောက်သွားတော့စိတ်တွေကဘယ်ရောက်လို့ရောက်မှမသိဘူးချိန်လေးကုန်သွားတယ်တခါလည်းဘုရားဥချပြီးတော့မှလက်ကလေးနှစ်ဖက်ထပ်ပြီးမျက်စိလေးမှိတ်ပြီးတော့ဖောင်းနေပိန်နေထိုးမဝင်နေထွက်တယ်ရှုတယ်တစ်ချက်တစ်ချက်ရှုပြီးကရှိတယ်စိတ်ကဘယ်ရောက်တော့မှမသိဘူး ဘယ်ချိန်မှပြန်သတိရလဲဆိုနိုင်ရတင်တင်တိုးမှပြန်သတိရ။အိုးငါမှတ်တော့မှမှတ်လိုက်ရပါပဲလား။အဲဒီမှာအကုန်လုံးဟာတခါလေစိတ်ကထွင့်နေတာကများ။ဒါကြောင့်ဈဉ္ဉံဣရိယာပုလေးနဲ့စိတ်ထွင့်များတဲ့ပုဂ္ဂိုလ်ဟာပထမကြိုးစားပြီးတော့ရှုကြည့်ပါ။အဲဒီဈဉ္ဉံဣရိယာပုကရလာတဲ့တမာရီလေးနဲ့ အထိုင်ကိုအဲ့ဒီတမာရီလေးခိုင်မြဲအောင်ဆက်ပြီးတော့ကြိုးစားပေးပါအဲ့ဒီမှာထိုင်တဲ့အခါမှာစိတ်တည်ငြိမ်မှုတမာရီတွေအမြန်ရလာပါလိမ့်မယ်ဒါကြောင့်အထိုင်ဣရိယာပုနဲ့ပဲရှုရှုရက်တဲ့ဣရိယာပုနဲ့ပဲရှုရှုသွားတဲ့ဣရိယာပုနဲ့ပဲရှုရှုနောက်ဆုံးလျှောင်းဆက်တဲ့ဣရိယာပုနဲ့ပဲရှုရှုခြင်းတဲ့ဣရိယာပုနဲ့ရှု ယောဂီပုဂ္ဂိုလ်ဟာရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲနေအောင်အထူးကြောင့်ကြစိုက်ပြီးတော့ရိုးရိုးသေးသေးရှုဖို့တော့လိုပါတယ်။အဲဒီလိုရိုးရိုးသေးသေးရှုမှတ်ခြင်းအားဖြင့်ထိုင်ရှုမှတ်ရင်းနဲ့လည်းပဲယုံနာအဖြစ်ပြအိစ္ဆဒုက္ခအနတ္တသဘောတွေသိပြီးတော့ဝိပဿနာဉာဏ်ဤပြည့်စုံနိုင်ပါတယ်။အဲဒီလိုပဲခုပြောတဲ့ဈဉ္ညာလျှောက်ပြီးရှုမှတ်ခြင်းနဲ့လည်းပဲယုံနာရဲ့အဖြစ်ပြအိစ္ဆဒုက္ခအနတ္တသဘောတွေသိပြီးတော့ ဝိပဿနာဉာဏ်နဲ့ပြည့်စုံနိုင်ပါတယ်ရပ်ပြီးတော့ရှူရင်းနဲ့လည်းပဲရပ်တဲ့ဣရိယာပုနဲ့ရှူရင်းနဲ့လည်းပဲဝိပဿနာဉာဏ်နဲ့နေသဒုက္ခအနတ္တသဘောတွေသိပြီးတော့ဝိပဿနာဉာဏ်နဲ့ပြည့်စုံနိုင်ပါယဟန္တာလည်းဖြစ်နိုင်ပါရပ်ပြီးတော့ရှုမှတ်ရင်းနဲ့ယဟန္တာဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပြောင်းများစွာနောက်လျှောင်းဆက်ပြီးတော့ကိုယ်အိယာလေးပုံမှာကိုအနာယူရင်းနဲ့ဒီတိုင်းမအိပ်လိုက်ဖ ೇನೆ အဲ့ဒီပုံမှာ လျောင်းစေရင်းနဲ့ကိုရှုမှတ်နေမယ်ဆိုရင်လည်းပဲရှုမှတ်ရင်းနဲ့ပဲတရားတွေပြည့်စုံနိုင်သွားပါတယ်ဝိပဿနာဉာဏ်တွေပြည့်စုံနိုင်ပါဘုန်းကြီးတို့ညီတော်အာနန္ဒာဆိုတာမိမိရဲ့အိစေရနေရအိယာဘုံမှာလျောင်းစေရင်းနဲ့ပဲလျောင်းစေတဲ့အချိန်လျောင်းတဲ့အချိန်လေးမှာပဲဝိပဿနာဉာဏ်နေစဉ်စဉ်တက်ပြီးတော့ကိရိတာအသောကုန်ခံရနာဖြစ်တာပဲဒါကြောင့်ဒီနေ့ဘုန်းကြီးတို့ယောဂီများ တရားရှုမှတ်တဲ့အခါမှာထိုင်တဲ့ဣရိယာပုလေးတခုတည်းမဟုတ်ဘဲနဲ့ရက်တဲ့ဣရိယာပုနဲ့လည်းရှုမှတ်လို့ရှိရင်တရားတွေ့နိုင်တယ်သိနိုင်တယ်ရနိုင်တယ်ဈဉ္ဉံသွားပြီးရှုမှတ်ရင်းနဲ့လည်းပဲတရားတွေတွေ့နိုင်တယ်သိနိုင်တယ်ရနိုင်တယ်နောက်ဆုံးလျှောင်းဆက်ပြီးရှုမှတ်ရင်းနဲ့လည်းပဲတွေ့နိုင်သိနိုင်ရနိုင်ဒါကြောင့်တရားရှုမှတ်တဲ့နေရာမှာဣရိယာပုရွေးเสียလိုသေးလားမလိုပါဘူးဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ရှုမှတ်လို့မရဘူးလား ရှုမှတ်လို့ရတယ်ဘယ်ဣရိယာပုအနေထားပြုနေပဲဖြစ်ရှုမှတ်အဲလိုရှုမှတ်ခြင်းအပြင်တရားသိဉာဏ်တူတည်ရသွားနိုင်ပါတယ်ဒါကြောင့်ခုနစပရံဘိကဝေဘိကုကိစ္ဆံတော်ဝံကိစ္ဆာမိတိပဇာနာတိဘိကဝေယံတော်များဥจิตသားတို့ခုနစာပရံရှုမှတ်ပွားများအထုပ်ကိုနောက်တစ်မျိုးကဘိကုယဟန်သည်မတရားအထုပ်နေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်သည် ဝါသွားတုံးသွားစေသွားကြိုက်သွားစဉ်မူလီကိစ္ဆာမိတိသွားတိဟူ၏ပါဇာနာတိတိဤဝါတိအောင်ရှုပါလေဣတိဤသို့ဘဂဝါတုဘုံတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဝောစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါပြီတည်း